ကိုယ်ရဲ့စိတ်မလား86ခုကမ္မထမ်းကြောင်း၄ကြောင်းရည်ရွယ်ချက်တရားတော်တရားထုတ်ပြီးတဲ့ပုဂ္ဂိုလ်ရှိဒီလိုကဒီဥစ္စာတိုင်းမှာဒီရသူမန္တလေးနေတာကသာတိကရှိကိုနေတော့မန္တလေးဥစ္စာတော်ကဒီဥမာသိဆောင်တယ်ဘယ်တိုင်းသွားတယ် သိကုန်မှာလို့လားအဆုံးကြတာတရားဆုံးကြတယ်ဒီကနေပြီးတော့ဒီတက်ပြီးတော့ဒီမှာလည်းကျုံနေတဲ့သာသနာ့ဘာသာလေးပါလားဟင်ကျော်ကျော်တော့ပါလားဥကျော်လားဥကျော်ကျော်ဥကျော်ကျော်ဥကျော်ကျော်ကိုနေဥကျော်ကျော်အားရနာမည်ကိုအရင်ကတည်းကရှင်းနေစတယ် ဆိုတော့စပြီးအောင်လုပ်တယ်အာနာရိကာကိုလုပ်ရတယ်ဘုရားနဲ့အဲမှာတော့ဘာပဲနဲ့အဲဒီသင်္ကေတလောက်ဆိုတော့သူကသင်္ကေတလောက်ရောတာဒီပေါ်သူကအဟောင်းအဲမှာထုတ်တယ်သင်္ကေတရောက်လည်းတရားသူသိသိနေတာဒီမှာမကြောက်ကြလားမကြောက်ပါဘူး အဲဒီကြောင့်လည်းသူမိသားကမျိုးသမီးတွေနေတဲ့အန်ချစ်ပါသမာဓိမှာလည်းညာနေသမထဆရာတွေနေကြတာပါအဲဒီမှာဆရာတွေနေကြတာနော်သာသနာ့ရေးတာစိတ်ဒီကနေ့သမထဆရာတွေနေကြနောက်တော့ကာခတာကမျိုးသမီးတွေ ဒီလိုပြောလိုက်တော့မြေမျိုးယောဂီတွေကဒီလာမဲအဲဒီမှာဒီကပြောလိုက်တော့အဲဒီတင်းနဲ့တုံးလေးတခါကြောင့်လေးလေးရတယ်မြေမျိုးတွေဒီနေနေလည်းတိုင်းထားအောင်လို့ပြင်မူလာအထုတလည်းဆောက်ထားတဲ့အဆောက်အဦတွေဖြစ်တဲ့အတွက်မျိုးသမီးတွေနေရတာမတင်မီးနဲ့တူရတဲ့ခွင့်ရယူစား ပြီးတော့အဲဒီညမှာနောင်ကြောင်းနေလို့ရှိရင်လည်းဆန်းကညာညာသမထမ်းကြောင့်သမထမ်းတက်ကြောင်းဆောက်ကြရကောင်းတယ်ဒီလိုလည်းအများကြီးဆောက်ကြလည်းတော့ဒါလေးလေးကြောင်းကသင်ပြောရရှိမှပဲဟိုနာရှိနာရှိဖို့ဒီလိုစဉ်းစားကြတယ်ပြောရပြီးရှင်းနေသုံးလေးတိုက်တယ်နာဒါတော့ကဟိုနာကများတယ်စဉ်းစားရတယ် အဲဒီတော့ဖြစ်ဘူးလို့ဘုန်းကြီးစဉ်းစားကြည့်တာသူကအကြောင်းလေးရှိရင်ဒီယောဂံကုရိကံတို့ရဲ့အကြောင်းလေးလေးခုကိုအဲလေးခုလည်းလောက်လုပ်မှာမဟုတ်ဘူးဒီဒီနေရာကပြီးရမယ်ဆိုတာမတော်ဘူးအမြင်အားဖြင့်လည်းလှမ်းမှာမတင်ဘူးနော်အခုပြည့်တဲ့နေရာတော့အဲဒီနေရာဒီရလည်းလှမ်းနေတာနေရာတော့ကောင်းဆုံးပဲ ဆိုင်ကြည့်လည်းကောင်းနေလို့ခံလည်းကောင်းနောက်ကဒီကြောတိုင်းနေတာကဟောလိုက်ရင်လည်းဒီကြောင်းလေးတွေနေတဲ့ဉာဏ်ယောဂီတွေဆင်းရဲတာနဲ့ဒီကနေ့အကောင်းဆုံးနဲ့ဆင်းရဲတာဝါကြတယ်အဲ့ဒီနေရာကိုသင်ကြားအဲ့ဒါကနေဒီကြီးကြောင်းကိုဆောက်နေတဲ့ဓမ္မရွာလည်းဆင်းရဲကြည့်တယ်ပြောရတော့လုံးဝမများတာ အတော်ပါအကြောင်းလေးလိုအားလေးပြရမှာဆိုတော့ဘလောက်လောက်တော့ကြားတယ်တော်တော်လောက်ပါလားအဲ့တော့သူလိုက်တော့သူရင်ပြည့်စည်သွားတာလည်းထပ်ပြီးတော့ပြင်ရတယ်ရှိရပါဘူး။သာမန်သူကိုရင်တော့ဒိတ်ကုန်နေမှလည်းမအောင်မယ်။အဲဒီတော့ကဒါကသူမပေါ်လို့ပြင်တော့သံဃာလူထားတဲ့ဘုသူငွေရှိပါလား။အဲဒီဘုသူငွေတွေက ပုံကြဝေရပုံကြခံဝေရစဉ်းစားပြီးတော့ဆုံးဖြတ်ချက်အဲဒီနောက်အလူရှင်ကပေါ်လာဆောင်းလာကြီးသူကျင်ဖို့တမီးမဝင်းကြီးအဲမဝင်းကြီးကသူကကျောင်းမှာတရားထမရပေါ်လာတာဆောင်းပါလေတရားသူ သူတို့ကလည်းသူကျင်နေကိုတောင်းတာပေါ့လေသူတို့လည်းအာရုံကြီးကခဏတိုင်းကဟာရီလည်းတိုင်းကဒီတိုင်းနေတော့ဒီပြင်းနေတာတော့တာပေါ့လေသူကောင်းလာတယ်အဲဒါနဲ့ရှိတယ်ရှိတော့ရှိကစိတ်ရောရှိရင်ပြည့်သွားတာတွေကိုပြည့်သွားရတာရောလမ်းတို့လေလာတို့အဲဒါရအစ်စ်တို့ကတောင်းနေသေးကြောင်း တစ်ချက်ပြီးပြောင်းလို့ဒီဒုက္ခသွားကိုရတစ်ချက်ပြီးပြောင်းလို့အဲ့ဒါလည်းဆက်ပြီးတော့နောက်ပြီးတော့ဒီဒုက္ခကုရိကံကလည်းပြီးတာလည်းပဲအဲ့ဒါအကုန်များပါလိမ့်မယ်လို့အဲ့ဒါသင်ပြေပါရဲ့ဒုက္ခကလည်းသင်ပြေတယ်ဒီမာရကုရိကံကလည်းတော့သင်ပြေကျောင်းလေးလေးကျောင်းမဝေးအောင်လို့ ဒီကံထားလိုက်တော့ကျောင်းလေးကျောင်းကအဲဒီပါဝရအဝင်လေးဆိုရင်ကျောင်းလေးကျောင်းကျောင်းလေးကျောင်းနဲ့ဆက်ပါဝရလည်းသူအဆင်ပြေတော့ဒါတော့အတိုင်းကျောင်းလေးကျောင်းလေးဆိုရင်တော့ကျောင်းကကျောင်းပါဝရလည်းမလွယ်ကုရိကံသွားမယ်ဆိုလို့ရှိရင်ယောဂကုရိကံသွားမယ်ဆိုလို့ရှိရင်ဒီကြီးကနေပြီးဆင်းသွားတယ်ပြီးတော့မိုးတွေပါလေကျွားနေတယ်အဲ့အမိုးတွေပါလေဒိုးလာဟိုအတောင်းနေပိုးလာမှာအဲ့တော့အဲ့ဒါမှမပြောင်းလို့ တစ်ချက်တည်းအခုသိရင်အားတဲ့အတိုင်းလုပ်တာမှန်ကောင်းပါလား။တောင်းဒီကြောင်းကလည်းဒီကြောင်းကဘာလို့နေမှာလဲ။အော်အကြောင်းကလည်းတော့ပြင်းနေနှစ်ပါးတဲ့ဘိုးနေမှာမဟုတ်ရောဗျာ။သိနေမှုကလည်းသူကရနေတာပါပဲ။သိနေမှုလည်းမပြတ်ပါဘူး။မှန်ဆင်ပြေပါလား။ဒီကြောင်းပေါ်လည်းပတ်လက်လိုက်ပြီးညံ့ချက်ဖို့ရတာလည်းစားတယ်။ထဲတာကြီးကအဆင်ပြေနေတယ်။အဲဒါတွေကိုအခု နေ့ကဝက်ချလို့ဆိုရမယ်မနေ့ကသံဃာကိုလောကီကိုမမြတ်သောဝင်ရဆွမ်းအဲမမြတ်သောဝန္ဒိဆွမ်းသာသမေဆွမ်းနေ့ကဒီရန်ပြီးပါပြီနေ့ကလည်းဒီဒုက္ခကိုဆရာရဲ့ကျန်လာတော့မလိုပါဘူးလို့ကျွန်မတခါတည်းပဲစလုံးနဲ့တောင်းပါတယ်။ဟုတ်ကဲ့ဒီစာလေးကတော့အခုပြောတာလို့ပြည့်ပြီးတော့ ပြီးတော့တရားဒါပြီးတော့ဒါရုံမှာလာဆိုတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေဘာလို့မဆိုရတော့ဒီလိုကြရင်ဘာလို့ပြောမှာဖြစ်အဲတလုံးနဲ့တစ်ပေါင်းနဲ့တစ်ပေါင်းပါပဲအဲကုန်ကြသေးကြတာပြောတဲ့အတိုင်းအလုပ်စုပေါင်းတစ်ပေါင်း၅တော့ပြောတာတစ်ပေါင်း၅တော့ပြောကုန်တယ် င်းတို့သီရိတော်အဟောင်းတို့သကြောင်းအဟောင်းတို့စသဖြင့်ဒီလိုအားတွေဟောင်းမြင်နေတာပြည့်စုံတာစောင့်ကြတာအသက်ရှင်ခြင်းနာခြင်းနဲ့စသဖြင့်တော့ကောင်းကျိုးတွေသိရတယ်ဒါဒီအဟောင်းကိုကျင်တဲ့သဘောနဲ့အလားတူဖြစ်တဲ့ကုသိုလ်ဟောင်းဆိုတော့မကျင်တဲ့အခါလို့ကျင် ဒါပြင်မခံတော့ဘူးပြတ်သွားတော့ပြန်လိုက်တော့သူကအရာက10နှစ်လောက်ခံတဲ့ဥစ္စာကို20 30 40 50ပိုးပြီးတော့ခံသွားနိုင်တယ်အဲဒါသက်ရှိခြင်းအကြောင်းပြတာမပြင်းမသားလို့ရှိရင်အမြင်မကောင်းတဲ့အဲပျက်စီးနေတာတွေနဲ့တွေ့နေတယ်နေလို့ဖြစ်စေကမှနေရတဲ့ပုဂ္ဂိုလ်တွေမှာစိတ်ကြည်လင်းနေခြင်းကလည်း မဖြစ်နိုင်ဘူးအဲဒီအောင်မြင်ချွေရင်းနေတာလေးတွေကကောင်းအောင်လည်းပြည်နေတော့ဘူးမကောင်းမှလည်းငါတို့ရဲ့ရှိပါပြည်နေလိုက်တော့နေတဲ့ပုဂ္ဂိုလ်တွေမှလည်းအမြင်ကောက်ပြီးနေနေနဲ့လာကြည့်တဲ့ပုဂ္ဂိုလ်တွေတော့မှစိတ်ကြည်ညိုကြဖြစ်အဲကျမ်းကျမ်းမာခြင်းအကြောင်းဖြစ်တာလေမကျမ်းမာရဲ့ဆိုတော့ငါတို့ချွေရင်းတာကျမ်းမာတယ်ဆိုတာဆိုရင်ငါတို့ စေရနာတွေပြုတယ်လည်းမဆုံးတဲ့နေပိုင်းကြမှာတော့လားစေရနာခွန်အားပလာတွေပြည့်ပြီးတော့ဟောအဲလားကျောင်းအောင်နေတော့ပြည့်နေတာကျောင်းအစ်ဆောက်ထားတဲ့သူကတမျိုးသူ့လိုထူးတာပါဒီထဲမှာဒီလိုပိုင်းနာခံရအဖြစ်လမ်းကလည်းအဖြစ်လေရကလည်းအဖြစ်ပြရတာအဲဒါတွေကလူဒါလူဒါနာအဖြစ်တွေပါပဲဒီလူဒါနာအဖြစ်တွေက သာဝရတည်နေတာသာဝရနိဗ္ဗာန်တည်တယ်။အငဲတယ်လူဝိတုကမျက်စိပြောနေတာဒီကြောင့်လေးတွေမှာလင်းသုံးပြီးတော့နေတဲ့ဉာဏ်ယောဂီတွေမျက်စိပြောနေရမှာဒီပုဂ္ဂိုလ်တွေကလည်းယောဂီဆိုတော့တရားနှလုံးသွင်းအားထုတ်နေရအလို့နေတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးအလို့နေတဲ့ပုဂ္ဂိုလ်ဆိုရင်တော့သိကုညာတွေသိကုပြီးတော့ဒီလိုလည်းနေနိုင်တာပဲဘယ်တရားထုတ်နေရ ယောဂီပုဂ္ဂိုလ်တွေကတရားအများဆုံးနဲ့အလို့နေရအလို့စိတ်ကြီးတွေဒါရကသွားတာနည်းနည်းမသွားဘူးတော့မဆုံးနိုင်ဘူး။သွားရင်လည်းသွားတဲ့စိတ်ကြီးတွေရှုမှတ်ပြီးတော့ဆဲနေရတယ်။အဲဒါစင်ကြယ်တဲ့စိတ်ချင်းဒီကြောင်းလေးတွေမှာဒါယောဂီတွေတင်းသုံးနေကြတယ်ဆိုတာကိုမလုံးသွင်းပြီးတော့လည်းကောင်းမှုရှင်ဖြစ်တဲ့ရှင်ဘိုးရှင်ဘိုးသမီးမဝင်းကြီးတို့ဝမ်းမြောက်ကြရတာကြရတာပဲ။ နေခြင်းပရိယာနေခြင်းဝန္တာရညတယ်ညဝန္တာရဒေတံဒီဝါသာရတောကပရာပုံညာပဝရတိဒေတံထာဝရနိဗ္ဗာန်ကအသာဟုကိုလူသားသားပုဂ္ဂိုလ်တို့ကဒီဝါသာနေနေရတာတောကညနေနေတော့ပရာသာသာသိပုံညာကုသိုလ်ကောင်းမှုတွေပဝရတိဒုက္ခဤနေရညပါသာသာသိကုသိုလ်ဒုက္ခပဲဟုတ်ကြနားရနားရအာရဝန္တာကြီးက နောက်တစ်ခုကဥကျင်ဘုရားမှာလည်းအဒီနာရှင်နဲ့တစ်ဆက်တည်းဆိုတော့အာယုပြုတာနောက်တော့ဆင်းပြေတာဒီရင်ဘုရားကိုကြောင်းကြီးလည်းအာရုံပြုလိုက်ကြောင်းလေးလည်းအာရုံပြုလိုက်ငါဆင်းပြေပါတယ်ဟောတော့ရံကောင်းပါလားအဲဒီကုသကောင်းမှုတွေကယမဘဝရင်လည်းခဏပြောတဲ့အသက်ရှင်ခြင်းငါကင်းခြင်းကျမ်းပါခြင်းဒီရံဆိုကင်းခြင်းအဲဒီလိုကျိုးတွေကိုပြရတယ် ဒီဟောမှာဇေရမဝရပါမျိုးဆိုပြီးဒါကတော့သိပြီးအသင်ကြားရတဲ့ပုဂ္ဂိုလ်တော့မဟုတ်ပါဘူးတော်နေပုဂ္ဂိုလ်ကဒီကနေဒီနည်းဖြစ်တယ်ဒီတော့ဒီကြာရဒီဘက်တန်းကြည့်တဲ့အခါကလည်း7မိနစ်ပဲနေရမယ်လို့ဟောတယ်အဲဒါဟောတော့ဒီမှာဆရာတော်တန်ခါးရီစောက်ကြည့်လက်ရှိကြောင့်ဒီလိုဥပဒေများလောက်အောင်လဲဆိုဆရာတော်တန်ခါးရီတက်ရှိတဲ့ဥပဒေ နဲ့ကြားတယ်အဲဒီအဒီဝတ်တော်ကလည်းပါပါရဲ့အဲဒီဆောက်ဦးလေးအောင်းနေပြီမလို့ပါပါရဲ့ဒီလိုရေကလောရဲ့အဲဒီကုသမှုတွေပြုရတာအဲဒီကံဖြစ်တဲ့ဆောက်ဦးအောင်းတွေကိုပြုရင်အဲဒီလိုရေကလည်းသူတောင်းတဲ့တွေပါလေလည်းဒီပါပါရဲ့အာတုအချီရဲ့ဒီလိုဒီကလေးလည်းပါတယ်ဒီကြောင့်ခေါင်းလို့ရအဲဒါနဲ့ဆရာတွေက ခုနှစ်နှစ်လည်းပြင်နေဟောတာက40မိနစ်အသက်ကြီးပါရဲ့40မိနစ်မင်းမင်းပဲပေါ့မင်းစိတ်ကအသက်ကမလောက်တော့ပြောတော့40မိနစ်နည်းဘူးဆိုတာအဲဒီကျင်ကနေ့30လောက်ရှိနေနေမှာပါလက်90ကျော်နဲ့တူပါအဲဒါဘာသာဝတ္ထုပါပဲအဲဒီ စားဖို့လိုရတဲ့အတွက်အခုညမောင်မှာလည်းအဲဒီတော့တက်ရှိခြင်းမှာအင်းကျမ်းမှာကျန်စသည်တော့ကောင်းကျိုးတွေရနိုင်တဲ့နောက်သားများဝါးတွေမှာလည်းမိတို့လိုရှိရင်ဒီကျမ်းနာကျမ်းနာတွေသူမတောင်းလည်းရမှာသူတောင်းလည်းရမှာဆရာပြရဘွားမှာအတက်ရှိခြင်းနာကင်းခြင်းဆရာချင်းကျိုးပေးပြီးတော့သွားအဲဒီဒီလိုကောင်းမှုတွေအောင်မြင်ပါပြရလေပြီတဲ့အောင်ပြီးတော့ညဝန်တာဘုရားကောင်းဆုံးကတော့နိဗ္ဗာန်ချမ်းသာကောင်းဆုံးဆိုတာ ရာထူးထားတဲ့ပုဂ္ဂိုလ်ဆိုတော့သိပြီးသားတွေပါပဲအဲဒီမိဘသံဃာရောပရဏအာတိရေသူကြောင့်ဒီရေချအခုဒီရေချမှလည်းကျောင်းသူကကျောင်းသားဝင်သူကနေပြီးတော့ကုန်ချထားပြီးအပြင်အခုလည်းပဲတဲ့နေကဆင်းရပြန်ဘုန်းကြီးတွေကသမဏနာစရိယအားလုံး6ပါးပါတယ် သူဝတ္ထုစီရင်ကသင်္ဃ60ညာမသာဝတ္ထု7000ဉာဏ်လုံးကွာက20ဝါရိုက်စီ20ဝါရိုက်တန်20ဆက်ပြမွေး20ဒီဇောက20နိုင်ငံများမှုနိုင်ငံများမှုတာတကူတာတော့ဘာသာတော့ မှဘုန်းကြီးပြောဆိုပြီးအောက်ကအသင်္ကန်းတက်ဆုံးဟိုတော့လည်း၆ဆုံးဘုရားဟာဒီမှာလာရေးတာနေပါဟင်သွားဟင်ဟောရပြီကြသင်္ကန်းထောက်တဲ့တော့ဒီဆုံးတော့နာမဝေထုကတစ်ထောင်နဲ့ဒီမှာတစ်ထောင်နဲ့ကျန်နေတာအဲ့ဒီတစ်ထောင်ကထောက်ပါကြတယ်နည်းနည်းလို့ဟုတ်ပါ မြင်ရပြီဉာဏ်နာရအောင်နာရပြပိုက်တယ်ဉာဏ်နာလို့ဉာဏ်မကုတ်ပေါ်အာရဝတ္တနာပါဠိတော်မြင်လို့ဆိုတယ်နာရတာလည်းနာရတယ်ခဏဒီမှာလာတာဟုတ်တယ်။ငါလည်းဆုံးပြီ။ရက်နေရသင်လို့ပါတော့ ပါရစီပါရကံဆက်ရမှုဒီဇောရန်ဟုတ်လားသိလိကရဒီမှာဒီလိုဒါရီမကုန်နောက်ပြီးတော့ရဆရာဥဒိတာဥနာတော်ဥဒနေကဥဒေရဥကောဥဒရောဂါလည်းမရှိတာကတော့ဥပါရင်ကဒီလိုစစ်ပါနောက်ပြီးတော့အဲဒီကြောင်းလေးမှနေတဲ့ကိုယ်တော်ကြီးက1 2 3 4အဲဆရာလေးပါ 12ပါးဒီမဆနာကြီးရဲ့မအေးကြီးရဲ့ဒါအဝဉာဏ်တို့ကသွားလိုက်ပြီးသွားလိုက်တာဆက်ပြောင်းနေဒီသောကတစ်ခုစီတစ်ခုပဲအဲဒီကောင်ကစစ်ဆောင်လာဒီသောကဝိထုံနေကြတာဝိထုံနေတောင်းတော့ဖြစ်ပေါ်လာတော့လမ်းတော့အဆက်ပတ်လိုရာပစ္စည်းများဒီရရင်စီဒီကတိုင်းချပြီးတော့သုဒ္ဓမာရီလို့အောင်ပြော အဲဒီကုသမှုတွေကြောင့်ငါကျဲတဲ့မျက်မှောက်မှာသက်ရှိခြင်းနာကျင်ခြင်းကျမ်းမာခြင်းကျိုးဒါရရတော့လိုလဲလိုလားပါကျိုးတွေတောင်းမှာပါ။ဒါကလည်းဘာတွေမှလဲဒီကျမ်းမာတာကျမ်းမာတွေနဲ့ပြည့်စုံပြီးတော့ဒီကောချမ်းသာသွားလို့ရ။ဒါလည်းသူမတောင်းနိုင်တဲ့ကွာ။ကျိုးတွေရမှာပါ။အဲဒီနဲ့အဲ့ဒါတွေနဲ့အားရမနေလည်းနဲ့ယုံနာတဲ့ခါရင်းနဲ့နိဗ္ဗာန်ယုံနာတဲ့ခါရတွေရှင်းနေရင် ကောင်းတယ်ဆိုရင်လည်းမကောင်းတာတွေဝင်လာတာဒီဘက်တာဆိုလို့ရှိရင်လည်းအောက်ဆိုင်တာတွေဆိုတာကလည်းဖြစ်လာပါတယ်နောက်ဆုံးနေ့ကြလို့ရှိရင်ဥနာသေးရှိဖြစ်လာများပြင်းတယ်လို့ဥနာကထာရီလုံးဝကျင်းစိတ်တဲ့နိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်အကောင်းဆုံးအဲဒါကြောင့်ကျောင်းလေးကျောင်းရှိရပြုခြင်းရအဲအစ်ဒီလိုက ကုသိုလ်ကစပြီးတော့အတိဖောက်လို့ပြီးတော့သူတော်ရဲ့အဲဒီကုသိုလ်ကောင်းမှုများကြောင့်အဲဒီစီရင်ခံရတဲ့ဘယ်လိုဝင်ကျိုးပေးကြမှာအဲ့ဒါကလည်းမကြည့်ပဲနဲ့ဆင်းရဲတာတဲ့မြင်ရတဲ့နိဗ္ဗာန်ကိုသင်တယ်ကရောက်ပါပြီတဲ့ပရဏအပြင်ရေစုတောင်းပြီးတော့ဒီသက်ချက်အမြတ်ပေးကြရမယ်လူပြေတောင်းတာအပ္ပလောကီလောကုတ္တရာကောင်းခြင်းဆန္ဒမင်္ဂလာအပေါင်းမြင်ပြီးကြရပါစေ။ဒီကဲဆုနဲ့ပြပါ လိုက်တော့အရှင်ဘုရားအရှင်ဘုရားအရှင်ဘုရားတို့အရှင်ဘုရားတို့ဤတော်တို့ဤတော်တို့ဤအသာဘုရားဤအသာဘုရားဤသာသနာတော်သာသနာတော်သေသွာတည်တံခြင်းမြေသွာတည်တံခြင်းဘုံကားခြင်းဘုံကားခြင်းဤပွားခြင်းဤပွားခြင်းစီပင်ခြင်းစီပင်ခြင်းကျိုးမှာလားကျိုးမှာလား ပြေပါတော့သည်အန္တရာဝဆင်းရဲမှာအန္တရာဝဆင်းရဲမှာလွတ်မြောက်၍လွတ်မြောက်၍နိဗ္ဗာန်ကိုနိဗ္ဗာန်ကိုသင်္ညာစွာသင်္ညာစွာဓမ္မပြုပါရခြင်းမြတ်မပြုပါရခြင်းတို့မှာ၎င်းတို့မှာ၎င်းဒီသာဝနာရိတ်တာ၌သာဝနာရိတ်တာ၌သာဝနာရိတ်တာသာဝနာရိတ်တာဤသက္ကာလကဤသက္ကာလက ဘာပါတိဘာပါတိသာဥဒ္ဓနာသာဥဒ္ဓနာသောလကုတန်းရဲ့သောလကုတန်းရဲ့သောသစ္စာကြောင့်သစ္စာကြောင့်လေးကြောင့်တို့ကိုလေးကြောင့်တို့ကိုသင်္လျောဌာန၌သင်္လျောဌာန၌ရွှေရွှေရွှေရွှေဒီသောက်ရင်ဒီသောက်ရင်သာသနာတော်အားသာသနာတော်အားသူကျိုးများနေဟုသူကျိုးများနေဟုဒီဝေကြသည့်အတိုင်းဒီဝေကြသည့်အတိုင်းသူကျောင်းဆောင်တို့ကိုကျောင်းဆောင်တို့ကို ရှိတာစသည်ရှိတာစသည်อืมသိကံရေသိကံရေရှိကြပါကုန်ဤကြပါကုန်ဤရှိပြီလင်ရှိပြီလင်မူလရတိုင်းမူလအတိုင်းကောင်းကောင်းတို့ကိုကောင်းကောင်းတို့ကိုဒီဆောက်စေကြပါကုန်ဤဆောက်စေကြပါကုန်ဤဒီဆောက်စေကြပြီလင်ဆောက်စေကြပြီလင်တို့ရင်းပြည့်စည်နေတော့ရင်းပြည့်စည်နေတော့ အရာဌာနတို့ကိုအရာဌာနတို့ကိုသမ္မာယေသမ္မာယေမောမံမောမံပြုခြင်းပြုခြင်းဆင်ရပါကုန်၏ဆင်ရပါကုန်လုံးနေတော့လုံးနေတော့လာနေလာနေဒီကားတို့ကို၎င်းဒီကားတို့ကို၎င်းကြောင်းနဲ့ကြောင်းကြောင်းနဲ့ကြောင်းအသက်အသွယ်တို့ကို၎င်းအသက်အသွယ်တို့ကို၎င်းဒီဂျေကံဒီဂျေကံဥရိကံတို့ကို၎င်းဒီကံတို့ကို၎င်း အတိထမှန်၍အတိထမှန်၍ဟောလုံးဟောလုံးပြုပြင်စေလေပြုပြင်စေလေသူရညပါကုန်၏ညပါကုန်၏ဒီဆောက်ရုံ၌ဒီဆောက်ရုံ၌ပฏิပတ်တိပฏิပတ်တိသူကိုခြင်းတရားကိုကိုခြင်းတရားကိုကျင့်သုံးခြင်းကကျင့်သုံးခြင်းကဘယ်လိုကြည့်ကြတော့ဘယ်လိုကြည့်ကြတော့ညာတော်တို့ဤညာတော်တို့သည် လိုရှိတိုင်းအလိုရှိတိုင်းဆန္ဒစွာဆန္ဒစွာနေထိုင်၍နေထိုင်၍ပฏิပတ်တိပฏิပတ်တိဝိပဿနာဝိပဿနာဘာဝနာတရားကိုဘာဝနာတရားကိုသန္တာစွာသန္တာစွာသင်သုံးကြ၍သင်သုံးကြ၍တရားသူတရားမြတ်တို့ကိုတရားသူတရားမြတ်တို့ကိုသင်စွာသင်နာရောက်ကြပါစေရောက်ကြပါစေဘုရားတော်ကဘုရားတော်ကကျောင်းဆောင်တို့ကိုကျောင်းဆောင်တို့ကို စေတသွန်းချစေတသွန်းချလူတိုင်းချင်းကိုလူတိုင်းချင်းကိုကြောင်းပြု၍ကြောင်းပြု၍ယနေ့နဲ့နဲ့ယနေ့နဲ့အာယုဒကာလကအာယုဒကာလကသံဃာတော်အသံဃာတော်အဘုံမြတ်သောဘုံမြတ်သောအမိသံတို့ကိုအမိသံတို့ကိုဒုတိယဒုတိယသက္ကလူရန်သက္ကလူရန်ဝေမွေဝေမွေဥပဝါဝံဤဥပဝါဝံဤ လောကီအပေါင်းလောကီအပေါင်းသူတော်ကောင်းတို့အားလုံးသူတော်ကောင်းတို့အားလုံးကြောက်ရောက်လာတော့ကြောက်ရောက်လာတော့လျာဏမိတ်တာလျာဏမိတ်တာမိတ်ဆွေပေါင်းမိတ်ဆွေပေါင်းသူတော်ကောင်းတို့အားလုံးသူတော်ကောင်းတို့အားလုံးမောမြတ်တော်မောမြတ်တော်အမှုဆန်းလို့ဖြင့်အမှုဆန်းလို့ဖြင့်ဝေမွေဝေမွေသူတန်းပါကုန်၏တန်းပါကုန်၏ယခုခါ၌ယခုခါ၌ဒီဇာတန်ဆရာရင်ဒီဇာတန်ဆရာရင်လာရောက်၍လာရောက်၍ပြင်းရောက်တော်မူကြတော့ပြင်းရောက်တော်မူကြတော့ သမထာနာသရိယသမထာနာသရိယ၆ပါးတို့အား၆ပါးတို့အားဒီရအပ်သောဒီရအပ်သောသင်္ကန်းသင်္ကန်းသနတုဘောသနတုဘောရာရိုက်စီရာရိုက်စီရာရိုက်ကံရာရိုက်ကံသတ္တမွေသတ္တမွေဒီသောကံဒီသောကံဒီသောကံတို့ကို၎င်းဒီသောကံတို့ကို၎င်းမုဒိတာကို၎င်းမုဒိတာကို၎င်းဝိထုမွေဝိထုမွေ မထောင်တော့မှာတောင်တော့မှာသစ္ပေါ်လကံတော့သစ္ပေါ်လကံတော့ဟန်တော်တို့အားဟန်တော်တို့အားအပ်တ်သောအပ်တ်သောလူရရာပစ္စည်းတို့ကို၎င်းလူရရာပစ္စည်းတို့ကို၎င်းအတိအတိအတိအတိတိုင်းစား၍တိုင်းစား၍ရေတဲ့တိုင်းစား၍ရေတဲ့တိုင်းစား၍သူရမ်းပါကုန်၏ရမ်းပါကုန်၏သောမရပါရောသောမရပါရောအဲဆက်လေအဲဆက်နှစ်ပါးတော့ဆက်နှစ်ပါးတော့ ပညာတုံနဲ့တကွာပညာတုံနဲ့တကွာနှခုရောပုဂ္ဂိုလ်တို့အားပုဂ္ဂိုလ်တို့အားငင်းတို့ကွာငင်းတို့ကွာအားလိုက်စေအားလိုက်စေအားလိုက်သံအားလိုက်သံသဗျာမွေသဗျာမွေသေသောဘာတို့ကိုသေသောဘာတို့ကိုအပိယတိအပိယတိသူရမ်းပါရောဤသံပါကိုဤကောင်းမှုကောင်းဤကောင်းမှုကောင်းဤအရောတရားလေးရတဲ့ဤအရောတရားလေးရတဲ့ဘုံညာဘုံညာဖြစ်တော်ဘုံညာဘုံညာဖြစ်တော်ဉာဏ်ဘုံညာဉာဏ်ဘုံညာ နိဗ္ဗာန်ကိုနိဗ္ဗာန်ကိုရက်ဆောင်ပါစေတည်းရက်ဆောင်ပါစေတည်းကောင်းမှုကြောင့်ကောင်းမှုကြောင့်ကျွန်ုပ်တို့သည်ဘုရားသည်ဘေးရန်ဘေးရန်အန္တရာယ်ဝိညာဉ်တော်မှာအန္တရာယ်ဝိညာဉ်မှာသာသတိသာသတိသင်လို့ကြ၏သင်လို့ကြ၏သက်ရှိခြင်းအသက်ရှိခြင်းနာခြင်းနာခြင်းကျမ်းမာခြင်းကျမ်းမာခြင်းသံဃာများခြင်းသံဃာများခြင်းသတိတော်သတိတော်ဘုရားကောင်းတာအသောဘုရားကောင်းတာအသောလောကီလောကုတ္တရာလောကီလောကုတ္တရာ ကောင်းကျိုးချမ်းသာကောင်းကျိုးချမ်းသာမင်္ဂလာပေါင်းစုံနဲ့မင်္ဂလာပေါင်းစုံနဲ့သာခတ်သိသာခတ်သိသိတော်ညရေသိတော်ညရေသင်္ခါသိတို့ဤသင်္ခါသိတို့ဉာဏ်ဖြစ်သောဉာဏ်ဖြစ်သောဘုရားချမ်းသာမြတ်သောဘုရားချမ်းသာမြတ်သောဉာဏ်ကဉာဏ်ကဘုရားဘာလို့ဤဘုရားဘာလို့ဤတရားတရားဒီကောင်းမှုဒီကောင်းမှုကုသိုလ်ကောင်းဤကုသိုလ်ကောင်းဤဘုရားကတော့ဘုရားကတော့ ယခာသမုယခာသမားတော်၎င်းသမားတော်၎င်းသေမျိုးတော်၎င်းသေမျိုးတော်၎င်းဤရနိုင်ဤရနိုင်ရောက်ရှိနေတော့ရောက်ရှိနေတော့ပရိသတ်ပေါင်း၎င်းပရိသတ်ပေါင်း၎င်းသမုဒ္ဒိသမုဒ္ဒိကိုဇောင်းနကိုဇောင်းနအိဇောင်းနအိဇောင်းနမျိုးဇောင်းနမျိုးဇောင်းနဣဒ္ဓဇောင်းနဣဒ္ဓဇောင်းနအာရဏရဇောင်းနအာရဏရဇောင်းနလောကကိုဆက်ကြတော့နလောကကိုဆက်ကြတော့နတရားမင်းတရားမင်းယမမင်းယမမင်း သရှိသောသရှိသောငါပေါင်းတော်၎င်းငါပေါင်းတော်၎င်းသိဥစွာသိဥစွာသိတဖြင့်သိတဖြင့်ငါသိဥစွာဝင်ငါသိဥစွာလုံးစုံသောလုံးစုံသောအတ္တအပေါင်းတော်အားလည်းအတ္တအပေါင်းတော်လည်းငါသိဥစွာကုန်၏ငါသိဥစွာကုန်၏အာရမစရေအာရမစရေလုံးစုံသောလုံးစုံသောအတ္တအပေါင်းတော်သည်အတ္တအပေါင်းတော်သည်ညာရရရေညာရရရေသိနေပြသိနေပြဆန္ဒကြပါစေဆန္ဒကြပါစေညာ ညယူတော်မူကြပါကုန်လော